မနေ့ကအစမတတ်သေးတဲ့သရုဒ္ဓဇံဆက်ပြီးတော့ဟောပါမယ်တတိယဇံကတော့ပိဋိယရာကြအတ္တကမဥပခကောဥရတိသတောသံပဇာနောသုကံကြကာယေနပฏิသံဝိတေတိစသည်ပါလိညာကပြောခဲ့ပါတယ်ဒုတိယဇံမှာပိဋိတွေမရှိတော့ဘူးပိဋိတာမဟုတ်ဝိတ္တဝိသရာပါမရှိခဲ့ဘူးဝိတ္တဝိသရာတော့ ဒုတိယဇံမာရမရှိဘူးတတိယဇံကျတော့ပီတိပါမရှိတော့ဣတိအားတဲ့ပီတိအဲ့ဒီခါမှာတတိယလည်းထူးထူးခြားခြားကောင်းလာတယ်အတိကလည်းပဲထူးထူးခြားခြားကောင်းလာတယ်ဒုက္ခပိုပြီးတော့ပေါ်လွင်လာတယ်ချမ်းသာပိုပေါ်လွင်လာတယ်တရားထိုင်ရတဲ့အမှန်ချမ်းသာတယ်ဒါမှမဟုတ်ဒီဘက်မှာသိရပုဂ္ဂိုလ်များတက်တောင့်တက်တာနဲ့တတိတွေမြဲပြီးတော့ အတိတွေလည်းပဲရှင်းပြီးတော့ချမ်းသာစွာနေနိုင်ပါပြီတယ်လို့ဒီပိုက်မှာယောဂီကိုချီးမွမ်းကြပါတယ်အဲတတိယဇံပေါ့ဒီတတိယဇံကရင်သောဥရိယဗျာညာပိုင်းမှာဖြစ်ပါတယ်အဲ့ဒီတတိယဇံချမ်းသာဟာပီတိကမကင်းသေးလို့ရှိရင်ပြီးတော့အထူးရှုမှတ်ပြီးတော့ပိုင်ပိုင်ခြားခြားလည်းပဲရှုမှတ်ခြင်းအပြင် စောက်ရှောက်မပေးလို့ရှိရင်ပီတိစီပြန်ပြန်ပြီးတော့ရောက်သွားတတ်တယ်။အဲဒါတွေကိုလည်းပဲตายာပြီးတော့မခွာနိုင်ဖြစ်နေရင်အဲဒီတတိယဇံကအဲဒုတိယဇံကမတည့်ဘူး။ဒီတိုင်းဒီတိုင်းပဲဖြစ်နေတော့တာပဲ။ဒါဒီခါမှာအထူးဆုဆိုင်ပြီးတော့နှစ်သိရင်နှစ်သိနဲ့စသည်ပေါ့လေဒီလိုမှတ်မှပေးရတယ်။မှတ်ပြီးတော့ပီတိကအရှင်ပြေပြီးတော့နောက်ဆုတ်ပြီးတော့ ထူးထူးခြားခြားကြီးတရားရတာကြီးတွေ့လာတယ်လူတွေဆိုတာမျိုးကဒုက္ခသိကြိုက်တာအဲ့လိုလှုပ်လှုပ်ရှားရှားလေးနဲ့ဆိုသိပြီးတော့ကြိုက်တာအဲ့ဒီလှုပ်လှုပ်ရှားရှားလေးနဲ့ကြိုက်နေလို့ရှိရင်တော့ကြောင်းကြမပြည့်ရပဲနဲ့တည်တည်ငြိမ်ငြိမ်နဲ့အေးချမ်းတဲ့ချမ်းသာပဲနည်းနဲ့မှမရနိုင်တော့ဘူးဒီနေရာဌာနမှာကြံ့ခိုင်များမှာဥပမာပေးထားတာဒီနှုတ်ဆိုတဲ့နွားငယ်လေးများ သူ့ကိုချီမထားလို့ရှိရင်သူ့ကိုဖယ်ရှားမထားလို့ရှိရင်နောမကြီးထံချင်းကပ်တော့လူတွေမှာနွားလို့မရတော့ဘူးတဲ့ပြီးတော့နွားလေးကိုဖယ်ထားရတယ်နွားလေးဖယ်ထားမှဒီနွားလေးဟာဓမ္မကြီးထံမချင်းကပ်တော့နွားလို့ရနိုင်တယ်နွားလို့ရတာရနိုင်တယ်အဲဒါလိုဥပမာလေးနဲ့ပြထားပါတယ်အဲလိုပီတိကနွားလေးနဲ့တူတယ်တတိယဇံကတော့ နွားမကြီးနဲ့တူတယ်ဆိုတာအဲဒီနွားတို့ရတာခံစားရတဲ့ပုဂ္ဂိုလ်များကတော့တတိယဆန်ချမ်းသာကိုခံစားရတဲ့တူတယ်အဲဒီဥပမာလေးပြထားပါတယ်ဒီနေရာမှာဆရာရဏဖြည့်ရှင်းပြီးတော့ဟောခြင်းပါတယ်ဒါမှမဟုတ်သိပြီးတော့အချိန်မရပါဘူးဒီတတိယဆန်ချမ်းသာဟာအတိမတုရစုခလို့ကျမ်းဂန်မှာဒီတိုင်းပြပါတယ်အတိမတုရစုခဆိုတာအလွန်ချိုမြိန်တဲ့ချမ်းသာလို့ဆိုတယ် ဒီမှာကဘာဖြစ်လို့ချုပ်မြင်ရသလဲလို့ဆိုတော့ဒီမှာကသုခကခေါင်တိတ်ရောက်သွားပြီတတိယဇာမှာသုခခေါင်တိတ်ပဲဟိုဘက်မှာဆိုရင်သုခမရှိတော့ဘူးတို့ဒီလိုခေါင်တိတ်ရောက်နေတဲ့သုခကိုတတိယဇာအခိုက်အတန့်မှာဘာဖြစ်လို့မตายရမိသလဲလို့ဆိုတော့တတိနဲ့ပညာသိကောင်းတာဒီပိုင်းကမလွတ်တမ်းလည်းဖတ်နိုင်မလွတ်တမ်းဖတ်နိုင်တော့ ဒီလည်းသိနေတာပဲဓမ္မပြီးတော့သိနေတော့အလွန်ချုပ်ပြီးတဲ့ချမ်းသာပေါ်မှာတာယာမှုမဖြစ်ဘူးတဲ့ဒီလိုဆိုမိချက်ရှိပါတယ်လက်တွေ့နေရာပြင်ဟုတ်လဲဟုတ်ပါတယ်ဉာဏ်တော်ဝိရိယပြညာပဲရောက်လာလို့ရှိရင်ယောဂီကမตายရတော့ဘူးဆက်ပြီးတော့ဒါအမှကလေးတွေတွတ်တွတ်တွတ်တဲ့အချိန်နဲ့တက်ပြီးတော့သူကလည်းသူသွားနေတာပဲတိတ်ချင်ရှားနေတာဒါလေးလည်းကြားနေလားဟောချင်ပါလေဒါမှမဟုတ်အချိန်ရမရတော့အဲ့ဒါလိုတတိယလည်းကောင်းကောင်း အတိကလည်းပဲခက်ရှင်းရှင်းခက်ပြပြရှူတိုင်းမလတ်ပေါ်လေတိတိတိတိလာရှုမှတ်ပြီးတော့သိလာတယ်။နောက်ရှုမှတ်ပါများတဲ့ခါကျတော့ရှုကအာယုံရဲ့အစဖြစ်ပေါ်မှုမထင်ရှားတော့ဘူး။အဆုံးပိုင်းပဲတွေ့တော့တာပဲ။ပြီးတော့လက်ရှိကောင်းပုံသဏ္ဍာန်စသည်ဒါတွေကလည်းပဲမထင်ရှားတော့ဘူး။ထင်ရှားတော့ယောဂီကရှုမရအာယုံရဲ့အဆုံးပိုင်းလေးဒါတော့တာတွေ့ရတော့မရှိတာတွေမှတ်နေရတယ်လို့ဖြစ်တော့ သူဟာတရားတွေကြသွားသလိုလိုဘာလိုလိုမကောင်းသလိုဖြစ်သွားတယ်အရင်လိုမချမ်းသာတော့ဟွန်းတက်တက်တက်တက်နဲ့တခါတည်းတစ်ချိန်နဲ့ဖြစ်လာတာ哦ပြီးတော့လက်ချေကောင်းပုံသဏ္ဍာန်တွေကလည်းမရှိဘူးဆိုတော့မှတ်ရတာဟာအရသာမရှိသလိုဖြစ်သွားတယ်မချမ်းသာသလိုဖြစ်သွားတယ်အဲ့ဒါမှဒုက္ခအလိုလိုပြုတ်သွားတာပဲဟွန်းဒါပေမဲ့လို့ဒီခါကျမှဉာဏ်ကပူရှင်းလာတာ ရှင်းဖို့ကတော့စောစောရဲ့ညာနေဆိုလို့ရှိရင်လက်ရှိကောင်းပုံသဏ္ဍာန်ကြီးပါနေတော့ပညာတည်နေတွဲနေတော့မရှင်းသေးဘူးပရမတ္တသဘောလည်းသိတယ်လို့တော့သိပါတယ်တော်တော်လေးရှင်းရှင်းတော့သိရတယ်ဒါပေမဲ့ပညာတည်နေတွဲနေတော့မရှင်းသေးဘူးဒီအပိုင်းကလက်ရှိကောင်းပုံသဏ္ဍာန်ပညာတည်ကင်းပြီးတော့ရှုကအာယုံရဲ့နောက်ဆုံးအပြတ်ပိုင်းတွေ့ရှင်းလာပရမတ်ကြီးတက်တဲ့ပေါ်လာတာရှုကအာယုံကလည်းပရမတ်တက်တဲ့ ရှုတာကလည်းပဲပရမတသက်ပရမတသက်ပဲညာလည်းပဲသိပြီးတော့ထက်မြက်လာတော့သူ့ဟာသူအလိုလိုပဲမှတ်တယ်လို့ဖြစ်ဖြစ်သွားတယ်အရှုခံအာယုံလေးတွေကလည်းပဲအလိုက်တဲ့သူ့ဟာသူပဲပေါ်ပေါ်ပေါ်ပေါ်ပြီးနေတယ်လို့ဖြစ်နေတယ်အစပိုင်းမှာ မကောင်းတယ်လို့ဖြစ်ပြီမဲ့လို့နောက်ပိုင်းအရှင်ရသွားတဲ့ခါကျတော့သူ့ဟာသူလိုက်တင်နေအေးစီးစီးလေးခါလည်းကောင်းသွားတာမှလို့အဲဒီလိုမှတ်တိုင်းမှတ်တိုင်းမှာ အာယုံရောမှတ်စိတ်ပါ ပျောက်ပျောက်ပျောက်ပျောက်ပြီးတော့သွားတဲ့ပိုင်းကိုဒါပင်ကညာပိုင်းခေါ်ပါတယ်သုခမရှိတော့ဒုက္ခဝရှိနေသလားလို့ဆိုတော့ကိုယ်တည်းမခံတာမဒုက္ခလည်းမရှိဘူးအဲ့ဒါလည်းပဲကင်းသွားတယ်ပီတိရလည်းမရှိတော့ဘူးဆိုတော့အဲတတိယဇန်တွေကပီတိရပြုတ်သွားပြီသရုဒ္ဒဇန်ရောက်တဲ့အခါကျတော့ပီတိရအရှင်းကိုမရှိတော့ဘူးပီတိရှိမှစိတ်နှလုံးချမ်းသာမှုသောမနသဆိုတာဖြစ်တာပဲ ပြီးတော့ဒေါမနစခေါ်တဲ့စိတ်လုံးချမ်းသာမှုအဲကလည်းပဲနှူသောဥရိယပြညာပိုင်းလောက်တဲကကုန်ပါပြီအထူးအားဖြင့်ယင်သောဥရိယပြညာပိုင်းလောက်မှာဆိုရင်စိတ်လုံးချမ်းသာမှုဆိုတာအရှင်းကိုရှိတော့စောစောတဲ့ကူကဒီသောမနစခေါ်တဲ့ဝေဒနာဒေါမနစခေါ်တဲ့ဝေဒနာဒီစိတ်ဝေဒနာတွေပေါ့လေနှမျိုးလုံးဝေဒနာတွေဟာအကုန်လုံးချုပ်ခဲ့ပြီသူကဒီတော့ဒီဇံဖြစ်ဖြစ်တဲ့အခါ ဣတိစိကစုခနဲ့ဣတိစိကဒုက္ခပါလေဒါလည်းပဲချုပ်နှိမ့်နေပြီယခုလောလောဆယ်လည်းပဲကာယိကစုခနဲ့ကာယိကဒုက္ခလည်းမရှိတော့ဘူးဆိုတော့အတုခမစုခဆိုတာထင်ရှားသွားပြီအတုခဒုက္ခလည်းမရှိဘူးအစုခစုခလည်းမရှိဘူးဒုက္ခမရှိစုခမရှိတဲ့ဥပ္ပခါသဘောဆိုတာဒီမှာပေါ်လာတယ် ဒီခါမှာရှုမှတ်မှုတတိဟာလုံးဝကိုစင်ကြဲလာတယ်ဒီလိုဆိုပါတယ်ဘ누구ကလှုပ်ပေးလို့လုံးဝစင်ကြဲလာတယ်လို့ဆိုတော့ဘုဇင်ခုနှစ်ပါးထဲမှာနောက်ဆုံးဘောဇင်ပေါ့လေဥပက္ခာသဘောဇင်ဆိုတာပြောခဲ့ပါတယ်စီတသိက်ကတော့တတ္တရမေကြတာစီတသိက်ပါပဲအဲဒီတတ္တရမေကြတာခေါ်တဲ့ဥပက္ခာသဘောဇင်ရောက် ဖြစ်ပေါ်လာတဲ့တတိအဲ့ဒီတတိဟာတိတ်ကိုစင်ကြဲလာတာဘယ်လောက်ထိစင်ကြဲတယ်လဲဆိုရင်ပုံပုံမွားမွားလေးတွေအစအကုန်လုံးမိမိရဲ့မှတ်နိုင်လာတယ်လွတ်တယ်လို့မရှိတော့အောင်မိလာတာအဲ့ဒါကိုစင်ကြဲလာတယ်ခေါ်တယ်အထူးအားဖြင့်ဒီခါရုဘက်ကညာပိုင်းရောက်တဲ့အခါတော်တော်ကြီးတင်မွေးတဲ့အာယုံလေးတွေကိုပဲတိလာတာတိလာတာဒါတတိစင်ကြဲလာလို့ပေါ့ ဥပက္ခတံဘောဇဉ်အစွမ်းကြောင့်ဖြစ်ပေါ်လာတဲ့တတိလုံးဝစင်ကြဲလာလို့ဒီလိုအနေရောက်လာတာရှေ့ရှေ့ဇာနေမှာလည်းပဲခုနတတ္တရမေကြတာခေါ်တဲ့ဥပက္ခတံဘောဇဉ်ကတော့ပါတော့တော့ပါနေပါတယ်ဒါပေမဲ့လို့ပထမဇာမှာဝိတ္တနဲ့ဝိสารနှောက်ယှက်မှုကြောင့်သူဟာမပေါ်လွင်လာပါဘူး သံဘောစီရင်အပိုင်းမရောက်သေးတော့ဖြစ်နေပါတယ်ပါတော့တော့ပါနေပါတယ်နောက်ပထမဇာရောက်တဲ့အခါမှာလည်းပိဋိဒုက္ခအဲပိဋိရဲ့နှောက်ယှက်မှုကြောင့်ခုနဥပက္ခသံဘောစဉ်ဟာပေါ်လွင်သေးသလားမပေါ်လွင်ပါဘူးဒီထဲမှာဒုက္ခတို့ဘာတို့ကလည်းပါနေတယ်ဝမ်းမြောက်မှုတွေကလည်းပါနေတယ်တတိယဇာခိုက်တာမှာလည်းပဲ တိတ်ပြီးတော့ချမ်းသာနေတာကိုအတိမတုရဆိုတာအလွန်ချမ်းသာတာအဲဒီဒုက္ခကပါနေတော့သူရဲ့နှောက်ယှက်မှုကြောင့်တတ္တရမိစ္ဆတာဥပကတာမောစီကတိတ်မပေါ်လွင်သေးဘူး။အဲသရုဒ္ဒဇာရောက်တဲ့အခါကျတော့ခုနစောစောပိုင်းကတရားတွေအကုန်လုံးကင်းစင်ပြီးတော့သွားတော့အတုကမသုကဆိုတာဝင်လာတယ်။အဲဒီအတုကမသုကနဲ့ပူပေါင်းလိုက်တဲ့အခါမှာဥပကတံဘောစဉ် ခေါ်တဲ့တတ္တမေဇတတ္တာတိတ်အားကောင်းသွားတာနေခင်းမဲ့မှာနေရောင်ကရှိနေတော့လာရေးဟာမထင်ရှားဘူးညဘက်ရောက်တဲ့အခါကျမှအဲ့ဒီလာရဲ့အရေးဟာညမှောင်မဲ့ရတဲ့အတွက်ပို့ပြီးတော့တောက်တော့ဘဝမှာနေထင်ရှားလာတယ်လို့ပေါ့လေအခုတတ္တမေဇတတ္တာခေါ်တဲ့ဥပက္ခသံဘောဇဉ်ဟာညမောင်းပိုင်းနဲ့တူတဲ့ ဥပက္ခအဖော်ရလိုက်တာနဲ့ပဲတခါတည်းသူကတိအားကောင်းလာတာကြောက်တော့ပေါ်ပါတခါတည်းဖြစ်လာတာအဲ့ဒီတတရမေဇတတခေါ်တဲ့ဥပက္ခသံဖို့စဉ်ကြောင့်ဖြစ်ပေါ်တဲ့တတိသိစင်ကျဲတာတယ်မှာဒီသရုဒ္ဒဇန်ချမ်းသာဟာဉာဏ်ဆိုင်ရာတွေထဲမှာဆိုရင်တော့ဘင်္ဂဗျာအာရိနောနိဗ္ဗိဒမုစီတုကမြတာပရိသင်္ဂဉာဏ်ပိုင်းအထိတိတ်ပြီးတော့မရှင်းလင်းလာသေးပါဘူးတိတ်ပြီးတော့အာမကောင်းလာသေးပါဘူး ဒီဃာတိဘက်ကညာမိုင်းလောက်ရောက်သွားပြီဆိုလို့ရှိရင်တော့တိတ်အားကောင်းလာတယ်ဒီဃာတိဘက်ကညာမိုင်းဆိုတာအထူးကြောင့်ကြမှုမပြုပါဘဲနဲ့အလိုလိုထင်ပေါ်လာတဲ့သင်္ကာရတရားတို့ကိုအညီအမျှရှုနိုင်တဲ့အပိုင်းကိုဒါသင်္ကာရိဘက်ကညာမိုက်ခေါ်တယ်။အဲ့ဒီပိုင်းရောက်တဲ့အခါအလုံးကိုထင်ရှားပါတယ်။ဉာဏ်ရှင်တွေကတော့ပြောလို့မဖြစ်ပါဘူး။ဒါမင်းကအမျက်လောက်ပဲပြောအောင်ပါပဲ။အဲ့ဒီဥပက္ခပါရိသုတ်တိ သတ္တရမိဇ္ဇတာဥပေက္ခာကြောင့်ဖြစ်တဲ့တတိဟာလုံးဝစင်ကြယ်တယ်ဆိုတော့တိမ်နေမှုရဲ့အရာလေးတွေကိုကလည်းမှတ်နိုင်ပြီးတော့ပမေချာချာသိနေတာအဲ့ဒီလောက်ထိကောင်းတာအဲ့ဒီကကြားလို့ရှိရင်စလင်ဥပေက္ခာဆိုတာဖြစ်လာတယ်ကြုံတွေ့ရတဲ့အာယုံ6ပါးနဲ့စပြီးတော့ဝမ်းသာစရာနဲ့တွေ့လဲပဲသာစရာနဲ့တွေ့လဲဝမ်းမသာတော့မသာရတော့ဘူး ဝမ်းနည်းစရာစိတ်ပျက်စရာစိတ်ဆိုးစရာနဲ့တွေ့လည်းပဲဝမ်းနည်းစိတ်ဆိုးမှုမရှိတော့အညီအမျှရှုနိုင်တယ်။ဘာဖြစ်လို့အညီအမျှရှုနိုင်တယ်လို့ဆိုတော့ထက်မြက်တဲ့တတိကအမြဲတမ်းပါပြီးတော့အဲ့ဒါလေးတွေတိတိတိတိနေတာပျောက်ပျောက်သွားတာလေးတွေသိနေတာ။ဒါမလို့ဒီအခါမှာယောဂီကတိတ်ကိုငြိမ်သက်လာတာဘယ်လောက်ထိငြိမ်သက်လာတယ်ဆိုရင် ယဟန္တာစိတ်နဲ့မချပါလေအမှန်တန်ရှင်းလာတယ်လို့ဒီလိုကြံ့ငံများမှာမိတ်ဆိုပါတယ်ယောဂီတွေအတွေ့နဲ့လည်းပဲမှန်လဲမှန်နေပါလေဒီပိုင်းကတခါတခါမှာအဲဖောင်းနာပိနာတွေပျောက်သွားထိုင်နာထိတာတွေမှတ်ရတခါတခါမှာထိုင်နာထိတာပါပျောက်သွားစိတ်ကလေးတွေကြားနေတာအဲ့ဒီစိတ်ကလေးကလည်းမှုံမှားမှားလေးပဲစိတ်ကလေးတွေမှတ်မှတ်မှတ်မှတ်နေရတော့တခါတခါစိတ်ကလေးကမရှိသိရှိဖြစ်နေတာလွတ်ကိုတိမ်မွေးနေတာပဲဒါမှတိမ်မွေးတာမှอืม အဲ့ဒီပိုင်းကိုအေးအေးဆေးဆေးလေးရောက်သွားတာအဲ့ဒါအတုခမဆုခဒုက္ခလည်းမဟုတ်စုခလည်းမဟုတ်ဒုက္ခစုခမရှိတဲ့ဥပက္ခသတိပါဠိသုတ်တိသရုဒ္ဒဇာနဲ့အဲ့ဒါမှာခေါင်းလေးရောက်သွားတာပဲအဲ့ဒီအခိုက်အတန့်ဖြစ်တဲ့စိတ်ထားလေးဟာယ ahanan စိတ်ထားနဲ့တူတယ်သာပြောတာနော်ယ ahanan ဖြစ်သွားပြီလို့ပြောတာမဟုတ်ဘူးအဲ့ဒီစိတ်ကလေးတွေတက်တက်မှားတဲ့အခါမျိုးမှာငကိုကယောဂရှိတဲ့ပုဂ္ဂိုလ်တွေ ဘယ်လိုနေမလဲကြောကဘယ်ကလာမလဲစဉ်းစားစမ်းမှကိုပုံလည်းမရှိဘူးထိုင်နေသလားဆိုတာလည်းပဲဒီလိုအချင်းရလည်းမရှိဘူးပြီးတော့ရုပ်သဘောတွေဆိုတာလည်းမရှိဘူးစိတ်သက်သက်တင်ကြားနေတာဘယ်ကယောဂလာနိုင်မလဲဒီမှာအဲ့ဒီအခါမျိုးမှာယာနာရှိတဲ့ပုဂ္ဂိုလ်ကမပြတ်လက်နဲ့ကုတ်နေရတာတော့အဲ့ဒီခါမျိုးယာနာပေါ်မလာဘူးယောဂါကြီးခင်းနေတာဒီမှာသိထူးကြတာပဲဒီမှာ ကုတ်အများနဲ့ကုတ်နေရတာလေရာလို့ခုတ်နေရတာအဲဒီခါကျတော့ရတာတွေပါလေလည်းမရှိဘူးကိုမှမရှိတော့ကိုပြောင်းနေတော့ရုပ်တွေလည်းပြောင်းနေတော့ဘယ်ရသွားရတော့မလဲလို့ဘူမလည်းမသိအေးမလည်းမသိဘောလုံးတွေမှာစိတ်ကလေးတွေတက်တက်ရှိနေတာအဲ့တော့ရဟန်းစာလည်းဘယ်လိုဆိုင်ဟောဒီခါကျတော့ဝေဒနာတွေကင်းနေပုံတွေပေါ့ဒီကောရဟန်းအများနဲ့ရှိတဲ့ပုဂ္ဂိုလ်ဒီခါကျတော့မကုတ်ရတော့ဘူးဒီယောဂတွေကင်းနေတာပြောရရအများကြီးရှိပါတယ်ဒီမှာတော်လေးချက်ရုပ်အချိန်ကမရဘူး အဲ့ဒါအားလုံးဒီမှာစံချမ်းသာကိုချုံးလိုက်လို့ရှိရင်လေးပိုင်းပိုင်းလိုက်လို့ရှိရင်ပထမစံချမ်းသာကဝိကဇစုခလို့ခေါ်တယ်ဒီဝရဏတရားတွေကင်းဝေးစင်ကြယ်ခြင်းကြောင့်ဖြစ်ပေါ်လာတဲ့ချမ်းသာတဲ့စံချမ်းသာတဲ့တော့အဲ့ဒါကပထမဇာမှာထင်ရှားပါတယ်ဒုတိယဇာကိုတော့သမာဓိတပိတိစုခလို့ခေါ်ပါတယ်သမာဓိအရှိန်ကြောင့်ဒုတိယဇာမှာသမာဓိကတော်တော်ကောင်းလာပါတယ် အဲ့ဒီတမာရီအရှိန်ကြောင့်ဖြစ်ပေါ်တဲ့ပိဋိဒုက္ခပါတဲ့ချမ်းသာတတိယဇံကိုတော့ကာယစုခလို့ဒီလိုပြောထားပါတယ်ပိဋိမပါတော့ပိဋိမပါတော့နာတက်တဲ့နဲ့အဲဒီကနချမ်းသာလေးပေါ့လေဒုက္ခဒုက္ခဖြစ်ပေါ်တယ်ပိဋိပြုတ်သွားတဲ့ချမ်းသာပေါ့လေ ပီတိနဲ့တွဲနေတော့လည်းလောက်မကောင်းပီတိပြုတ်သွားတဲ့ခါကျတော့အဲ့ဒီချမ်းသာတွေအသိကောင်းလာအတိမတုဒဆိုတာကိုအလွန်ချုပ်ငြိမ်းတဲ့ချမ်းသာဟိုဘက်ဆိုရင်အဲ့ဒီချမ်းသာမျိုးမရှိတော့ဒါချမ်းသာကောင်းတဲ့ပဲအဲ့ဒီချမ်းသာကိုတတိယဇာမှာတော့ကာယစုခချမ်းသာလို့ခေါ်ပါဇန်ချမ်းသာလို့ခေါ်ပါတယ်သရုဒ္ဓဇံကတော့တတိတွေကလည်းထူးခြားခြားကောင်းလာတယ်အတိကလည်းပဲထူးခြားကောင်းလာတယ်စတိနဲ့သမ္မာကျညာအတိကောင်းလာတယ်အထူးအားဖြင့် တ္တရမိဇ္ဇတတခေါ်တဲ့ဥပက္ခတံဘောစဉ်ကဒီမှာအားကပြည့်လာတာကိုအဲဒီအားပြည့်လာတဲ့ဥပက္ခတံဘောစဉ်ကြောင့်ဖြစ်တဲ့တတိတတိဆိုလို့ရှိရင်ညာလည်းအကုန်လုံးဒီထဲပါသွားပါတယ်တတိဦးစားပေးကောင်းတက်ပြီးတော့ပြောထားတာပါတတိတို့ညာတို့သမာဓိတို့အကုန်လုံးဒီထဲမှာစုံသွားပါတယ်အထူးအဖြင့်တတိကောင်းတော့ညာလည်းကောင်းလာတာအဲ့ဒီချမ်းသာကိုညာနာစုခလို့ခေါ်ပါတယ် အဲ့ဒီဇန်ချမ်းသာတွေထဲမှာဆိုလို့ရှိရင်ညာနာစုခအကောင်းဆုံးပဲ။ဒါပေမဲ့လို့အခုပြောခဲ့တဲ့ချမ်းသာတွေဟာသင်္ခါရနယ်တွေကချမ်းသာတွေလောက်ပဲရှိပါသေးတယ်။ငြိမ့်ငြိမ့်ငြိမ့်ငြိမ့်နဲ့ကောင်းနေတဲ့ချမ်းသာစိတ်စိတ်စိတ်စိတ်နဲ့အေးချမ်းပြီးတော့ကောင်းနေတဲ့ချမ်းသာတက်တော့တက်တာလေးငြိမ့်ပြီးတော့ချမ်းကောင်းနေတဲ့ချမ်းသာအဖြစ်အပျက်မကင်းသေးဘူး။တကယ်ချမ်းသာမဟုတ်သေးဘူး။ငြိမ့်ပြီးတော့ကောင်းသွားတဲ့ချမ်းသာမှဒါမှတကယ်ချမ်းသာပဲ။အဲ့ဒီအဖြစ်အပျက်တွေ ရက်သွားတာပေါ့ရှုစရာလည်းရှုတာအာယုံလေးတွေကလည်းရက်ပြီးတော့ငြိမ့်သွားတဲ့ချမ်းသာမျိုးမှာအဲ့ဒီချမ်းသာမျိုးမှာကောင်းတာအဲ့ဒါကတော့သန္တိစုခလို့ခေါ်ပါတယ်အဲ့ဒီသန္တိစုခနိဗ္ဗာန်ကူးသွားပုံလေးတော့အသေးစိတ်ပြောလို့မဖြစ်ပါဘူးနောက်အကြောင်းညွှန်တဲ့ခါကျမှပဲအခွင့်သာလို့ရှိရင်ပြောရအောင်ပါပေါ့ဟောဆိုတော့ဓမ္မယောဂီစိတ်နဲ့ယောဂီတွေလည်းရှိနေတယ်ယောဉာဏ်မပြည့်တဲ့ယောဂီတွေ ဒါကိုသေချာဒီတိပြောရင်အဲသူတို့မှာအနှောက်အယှက်ဖြစ်ဖွယ်ရရှိပါတယ်ဒီလောက်ပဲပြောပြစီတော့အဲ့ဒီစန္ဒိစုကရသွားတဲ့အခါမှာအဲ့ဒီရတဲ့ပုဂ္ဂိုလ်ဟာသူများအတွက်တော့မိမိဟာကလျာဏမိတ်တတကယ်အစစ်ဖြစ်သွားပါပြီအဲ့ဒီကလျာဏမိတ်တမှာပြည့်စုံရမယ့်အင်္ဂါဒီဘာတွေဘာတွေဆိုတာညရတော့ဆက်ဟောပါမယ်ဒီဒါပဲတော်ကြပါစို့